ဒီနေ့အာသနာတော်သက်ကြရ2560နဲ့5ခုသူတော်ဝဟာရကောဇာသက်ကြရ1383ခုပြာသူလာပြေချော3ရက်နေ့ဒီနေ့19ရက်တလ 2022ခုခေတ္တခဏကျမရဲ့အတွက်ထိုင်းနိုင်ငံရောက်ရှိပြီးတော့အလုံးသောဆွမ်းတဲ့ငါကြောင်းစီပစ္စည်းလေးပါလို့ငါပူဇော်ကြကုန်သောတရားဓမ္မတွေကိုကျေးဇူးဆက်သောအနည်းအားဖြင့် တရားစွာရှိသောအရိယာသူတော်ကောင်းတွေဩပေါ်ညွန်ပြတော်မူခဲ့တဲ့တရားတော်လေးတွေကိုနာယူမှတ်သားသုံးသပ်ဆင်ခြင်လို့မိမိတို့ရရှိထားသော အချိန်လေးချိန်နာရီလေးတွေကိုခေါင်းဆုံး အဖြစ်နဲ့အသုံးပြုကြမယ်ဒီနေ့တရားဟောပေးခြင်းတဲ့တရားတော်က ကံကြမ္မာနှင့်တန္တရာလို့ခေါင်းစည်းတက်ပြီးတော့ဟောကြားနာကြားကြည်ညိုကြကံကြမ္မာနဲ့တန္တရာခန္ဓာနဲ့ပညာအဲ့ဒါလို့ဒွန်သဘောလေးတွေကိုအာယုံယူပြီးတော့နာယူ အကြမယ်အလုံးသွင်းကြမယ်ခွဲစိတ်မှု မပြုသေးသည်များပေါ့တရားဟောခြင်းဖြင့်လေးစဉ်ဒီတိုင်းအမနဲ့ပြင်ကတော့မျက်စိဆရာဝန်နဲ့တွေ့ဖို့ရှိတယ်ဒီနေ့ကတော့တော်တော်လေးစစ်ဆေးမှုလေးတွေကတော့အချိန်နေမဆိုးပါဘူး။နေပြင်ကတော့အဓိက တောရှက်ဒီမနေ့ပြန်မှဆက်စစ်ခံရမယ်။ကျမကြီးသွားစစ်မယ်နော်နှလုံးလို့နှလုံးကတော့ဒီနေ့ပြီးတော့မနေ့ပဲစီချိုဆရာဝန်နဲ့မျက်စိဆရာဝန်နဲ့အယိုးဆရာဝန်သွားတွေ့ရတွေ့မယ်။အဲ့တော့ဘုန်းကြီးတို့ဆိုလိုတာကကံကြမ္မာနဲ့တန်တရာသူတရားတော်မြတ်ကို ဟောကြားညာနာကြကြည်ညိုကြရမှာမို့လို့ရတော်မြတ်ဟောမိပေးတော်မူခဲ့ပါသောဘုရားရှင်ဤဘုံတော်မဆဂုံတော်တန်တာကဗုဒ္ဓနုတ္တိပွားများကြမယ်အာလုံးအာယုံပြုတာလက်မပတ်ထားတာနာယီတော့မဟုတ်ဘူးဒါစာရွက်ပတ်ထားတာတော်တော်ကြာညောက်ဆရာတော်ထိုင်းနိုင်ငံရောက်မှနာယီပတ်တယ်ဖြစ်မှာဆိုလို့ သံတော်ယောဘဂဝါသမထာယဓမ္မတိတိတိဒိနောသောဘဂဝါဒရဏယဓမ္မတိတိတိသောဘဂဝါကျွန်ုပ်တို့ဤကိုယ်ွယ်ရာအာထာယမိကိုရာအစမှဖြစ်သောဘုရားမြတ်စွာသည်တန်တော်လောဘဒေါသမောဟစိုက်သောအကုသိုလ်တရားကိုခြုံငင်းရုပ်သိမ်းတော်မူခြင်းကြောင့်စိတ်အစဉ်သည် နုညံသိမ့်ွေယင်ကြီးကြီးယင်ကြီးတော်မူခဲ့လေပြီဓမ္မတာယကိုနဲ့လာဓာတုဓမ္မသတ္တဝါဘုရှင်မြတ်ဝိနေတို့ကိုအကုသိုလ်ညစ်ကြေးကင်းစင်ဝေး၍ယင်ကြီးကြီးယင်ကြီးနိုင်ပါစေခြင်းအလုံးငါသိမ့်ွေနိုင်ပါစေခြင်းအလုံးငါဓမ္မနိဗ္ဗာန်ရောက်ကြောင်းတရားတော်မြတ်ပေါင်းကိုဒေသတိဟောမိန်တော်မူခဲ့လေပြီ။ ဩဘဂဝါကျွန်ုပ်တို့ဤကိုဝေယတဆူဖြစ်တော်မူသောဘုရားမြတ်စွာသည်ဒိဏောဩဃာလိဗျာတန်တရမနိဗ္ဗာန်ဒီဟုသောတပတ်ကံကို ကုမြောက်တော်မူခဲ့လေပြီ တရဏာယကိုနဲ့အလားဓာတုသံမြတ်တရဝဘုရှင်မြတ်ဝိနေတို့ကို30တပုံဒီဟုသောဤဘကမှနိဗ္ဗာန်သို့တပတ်ကံကို ကုမြောက်နိုင်ပါစေခြင်းအလို့ငါဓမ္မကထံ ကံကြမ္မာနဲ့တန္တရာတန္တရာနဲ့ကံကြမ္မာစတဲ့ဒေသနာတော်မြတ်အပေါင်းကိုဒေတိတိဟောမိပေးတော်မူခဲ့လေပြီတံဘဂဝန္တံထိုးရှင်တော်မြတ်ဖရာမေယမကံတန္တရာဝဏ္ဏမှာလွန်မြောက်အောင်ကြိုးစားလေရှိကြပါပြီကုန်သောဖရာတပည့်တော်တို့သည်မေယမကံတန္တရာတဖက်ကံနိဗ္ဗာန်ကိုတလန့်လိုကြကုန်သောဖရာတပည့်တော်တို့သည် နမောကာယဝစီမနောရှိလေယအင်းစလေညွတ်ကျလက်ဆောင်ဖို့ကရှိခေါ်ဥညွတ်ကြပါတော့သည်မြတ်စွာဘုရားဘုရားဣတိနသစ္စာဝေစီနာဤသောနှုတ်တံဖော်ထုတ်ပြန်၍ဟောမှန်သောဝစီသစ္စာဗနာမစကားကိုယုတ်ပတရစေပူဇော်ရသော ကာယကံကုသိုလ်ဝစီကံကုသိုလ်မနောကံကုသိုလ်စေနာပေါင်းတို့ကြောင့်တပ်ပိပိလေဝရရနဲ့ဖြာဖြာဗြဟ္မာမကျွင့်ခပိဩသုံလုံးစုံလည်းပြက်ကုန်သောပါဏိနောဒီနေ့တရားတော်မြတ်ကိုနာယူမှတ်သားလည်းရှိရောက်သောတရားဓမ္မမြတ်နဲ့မြင်နေရတဲ့သုံးတတ္တဝမမြင်ရတဲ့တတ္တဝတတ္တဝမန္တမြတ်နာဓာတုတိသဗ္ဗအန္တရာယောလုံးစုံသောဘိဗ္ဗအန္တရာယံဇွယ်မန္တမြတ်တို့သည်ဝိနာတန်တု ဘိညာဘိတွေရေမတင်တကဲ့သို့ကင်းစင်လင်းပြောင်းနိုင်ကြပါစေဗုဒ္ဓံသုံးလောကထောတာသဗ္ဗညုတမြတ်စွာဘုရားရှင်ပါဝဇနဟောပေါ်ညွန်ပြသောဓမ္မကထာတရားတော်မြတ်ကိုသုံးဤသွားနာနာယမတနိုင်ကြကုန်လျက်ဒုက္ခံလူချမ်းသာနဲ့ချမ်းသာပြမချမ်းသာတို့တည်မြင့်မြတ်လစွာသော မေချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာကို ဧတန္တိဆက်ရောက်နိုင်အောင်ကြိုးစားနိုင်ကြစေကုန်ရာတတိအရိယာဘုမြတ်တာစွာ ထိုင်ပြီးတော့တရားဟောကြတရားနာယူကြ ရားရှင်ကပုံညာဘေကဝေပဝတ္တံတော်ဒုက္ခံပဝတ္တတိလို့မိန်တော်မူတဲ့စကလုံးအတိုင်းဘေကဝေဥနတိဒုက္ခဘေးမှာလောကလုံးညာခြေသားခြေသမီးပေါင်းတို့ပုံညာဥချင်းနာချင်းသိချင်းကင်းရန်နိဗ္ဗာန်ချမ်းသာကို ရောက်စေနိုင်သောကုသိုလ်တရားတွေပဝတ္တတို့တိုးပွားပြီးနေကြပါစေ။ နိဗ္ဗာန်ကို ရောက်စေတတ်တဲ့ကုသိုလ်ကောင်းမှုတွေတိုးပွားနေကြပါစေအမေတကပိစီတတ်သောကုသိုလ်ကောင်းမှုတွေတိုးပွားပြီးရှိနေကြပါစေပုံညာဘဝတန်တော်လို့ဆိုခြင်းကြောင့်ကုသိုလ်တွေတိုးပွားပါစေဆိုတဲ့နေရာမှာဘာကုသိုလ်တွေတိုးပွားနေရမှာလဲကုသိုလ်၄မျိုးလုံးတိုးပွားနေရမလို့ဆိုလိုတယ် ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ထိုထိုကုသိုလ်ကောင်းမှုတွေတိုးပွားလျက်ရှိနေပါစေတိမ္မာနာပေါ့ဒီနေ့ပိဏုတဂရမတွေရဲ့စိတ်ဆင်မှဘုရားစာရှိသောအရိယာသူတော်ကောင်းတို့ရဲ့ ဆိုဆုံးမတော်မူခဲ့ပါသောတရားအတန်တို့ကိုကြားနာခွင့်ရတရားဓမ္မဗေဒင်လို့ဆိုတယ်ဘိကဝေယံတို့တုံမဲ့တင်တို့သည်တင်တို့တုံမကံတင်ရှိတာရှိသမိတို့ဟတဲ့ရေနှလုံးသားယင်တိုင်းမှာဓမ္မဗေဒင်တရားတော်ကြီးဟုသော စီတော်ကြီးကို ဓမ္မရတန်တရားတော်ဒီသောအယတကိုပိဝိတတိတောက်သုံးကြကုန်လောအမဘေရင်တရားတော်ဒီတော်စီတော်ကြီးကိုဝိတတိရိုက်တိကြကုန်လောဘုရားရှင်ကယဟန်တော်တို့ကိုယဟန်တို့တဲ့တရားတော်ဒီတော်စီတော်ကြီးကိုရိုက်တိကြွက် ဒေဓမ္မဒီဟုသောတရားတော်ဒီဟုသောတရားတော်ဒီဟုသော စီတော်အတန်ကိုကြားခွင့်ရတဲ့ပုဂ္ဂိုလ်မှန်တယ်များတို့ရဲ့နာဝေတဲ့ငြိမ်းချမ်းကြလိမ့်မယ်ဓမ္မစီတော်ရိုက်ဒီဆို၍30တရွာတတ္တဝါမှန်စွာချမ်းသာရဓမ္မဒီသောစီတော်ကြီးကိုရိုက်တီးလိုက်တဲ့အချိန်ကကာလဝယ်30တပုံကျင်လဲကြတော့တတ္တဝါမန္တမြအနန္တတို့တဏ္ဍ တရားတော်မြတ်ကိုနာယူမှန်သားနိုင်တဲ့ပုဂ္ဂိုလ်တွေလူတွေနဲ့ဒီမြန်မာတွေတရားနာယူနိုင်တယ်အဲဘုန်းကြီးတို့အခုနေတဲ့နေရာလေးရောက်ကြဲကိုကဖိမှန်တကပြုထားတဲ့ဟော်ရီတက်ကြီးကွန်ဒိုတက်ကြီးကိုစောင်းချောက်လေးရှိကြတဲ့နေမြန်မာတွေစောင်းချောက်တွေ ကျုပ်တို့နေသည်များကာလပတ်လုံးတရားတော်တော်စီတော်ကြီးရိုက်တီးမယ်သင်တို့ဒီလာတရားတော်မြတ်ကိုနာယူနိုင်ကြပါစေကြားနိုင်ကြပါစေမကြွမလို့တဲ့ပုံကိုယ်တွေလည်းကြွလွတ်နိုင်ကြပါစေကျွန်တို့တို့ ပြုလုပ်တဲ့ကုသိုလ်ကောင်းမှုကိုမြဝေခံစားပေးပါပြီ9နာရီဆိုဘုန်းကြီးတို့ပရိပဋ္ဌာန်ရွတ်တယ်အဲပရိတရွတ်ပတရက်ပဋ္ဌာန်တရက်တခါတည်းအနတ္တလက္ခဏာသုတ်တွေအဲဒါလို့ နာသွားပဲ၅နာရီဆိုရင်အနန္တ၅ပါးကိုအာယုံပြု၍ဘုရားရှင်ကိုပူဇော်သောအဖြစ်တရားတော် ပူဇော်သည်သံဃာပူဇော်သောအဖြစ်အမေနဲ့အဖေကိုပူဇော်သောအဖြစ်မိဘများခဲ့သောဘုန်းကြီးတို့အပေါ်မှာဓမ္မတန်ရောစဉ်ထားကြတဲ့ယန္တကယဟမတွေကိုပူဇော်သောအဖြစ်ရှိမြောက်သောအဖြစ်အိုးအနေမတက်ကသန္တရာလာဇန်တေကဤဝရံတော်ဆတ်လောတတ်လောဇလတ် အမိဘအဖိုးဘွားဆွေမျိုးမြတ်ပစ္စည်းလေးပါထောက်ပံ့တဲ့တရားဓမ္မတွေကိုရှင်းမြောက်သောအဖြစ်ဖယားရှင်ဆုံးမတွေရောဖတ်တဲ့ဆယ်ပြီးပူဇော်တယ်ဆင်ကျင်တယ်သုံးသက်တယ်ပွားများခိုင်းပွားများတယ်ရရှိတဲ့အရှင်လေးတွေဒီမြရှင်မှာဇင်ယကမထမကမလျောင်းပြီးတော့ရှုမှတ်တကမကြာကြလောက်ထိုင်လို့အဆင်မပြေဘူးခန္ဓာကိုယ်က နည်းနည်းလေးအသုံးပြုလို့သုံးလို့ မကောင်းခြင်းကိုတိတ်ထိုင်လို့ခန္ဓာကြီးရဲ့ဆိုးတာကိုဘုန်းကြီးတို့ခေါင်းသီးလေးကိုအကက်ခတ်ကြည့်ကံကြမ္မာနဲ့တန်တရာဒီခန္ဓာယခုတရားဟောတရားနာနေတဲ့ခန္ဓာကိုယ်ကြီးရအတိတ်ကံကြမ္မာရဲ့လှည့်စားမှုကံကြမ္မာရဲ့စွမ်းအားကြောင့်ကံတတ္တိတို့ ကျေးဇူးပြုထားတဲ့တွေ့တာကြောင့်တန်တရာဆိုတဲ့လူတန်တရာနတ်တန်တရာမြမတန်တရာအပေလေးဘုံတန်တရာကျိန်လဲပြီးနေကြရကံကြမ္မာနဲ့တန်တရာဤခန္ဓာနဲ့ဤပညာအဲ့တော့ခန္ဓာကိုယ်ကြီးကိုနားလေသဘောပေါက်လို့တဲ့ပုဂ္ဂိုလ်တို့သည် ကံကြမ္မာကိုလည်းနားလည်ရမယ်ဘုန်းကြီးတို့တရားဟောတရားနာနေကြတဲ့ဒုဒကာရမတွေရဲ့ကံကြမ္မာကဘယ်လိုမျိုးတို့ကိုဖန်တီးထားခဲ့တယ်ဖန်တီးလာခဲ့တယ်ဆိုတာသူသိတယ်ကံကြမ္မာကသိကောင်းတာတွေကြီးပဲလှုပ်လာခဲ့သည်မဟုတ်ပါဘူးဒကာရမတို့ရဲ့ ကောင်းတဲ့အာယုန်တွေကြီးပဲပြုလုပ်လာခဲ့ခြင်းမဟုတ်မကောင်းတဲ့အာယုန်တွေကလည်းပြုလုပ်လာခဲ့ဒီနေ့စဉ်းစားရတဲ့ဩဆေးုံမှာတောင့်ဆိုင်ပြီးတော့နေရကိုယ်ခန္ဓာကိုယ်သတိထားကြည့်တယ်ငါကံကြမ္မာမလှဘူးအတိတ်ကံကြမ္မာလေးတွေကငါအကုသိုလ်တွေပါလာခဲ့လို့ဒီလို ဆေးရုံမှာရောက်ပြီးယောဂခန္ဓာကိုယ်ထဲမှာရုပ်တည်ဟူသောယောဂကြီးရကစစ်ဆေးခံနေရစေကုတနေရတယ်အတိတ်ကငါကံကြမ္မာမကောင်းဘူးအတိတ်ကံကြမ္မာလှက်ပတ်မှုတွေမကောင်းဘူးအဝိဇ္ဇာတဏှာတိဟူသောမျက်လက်ဆရာကြီးကကံမင်းဆရာဒါရိုက်တာကြီးက အမျိုးမျိုးဤခန္ဓာကိုယ်ကြီးကို စီမံပြီးတော့တန်တရားတွေကစီမံထားခဲ့ စီမံပေးလိုက်အမျိုးမျိုးကံကြမ္မာတွေကစီမံလာခဲ့တယ်ကုသိုလ်အာယုန်နဲ့ပတ်သက်ပြီးတော့စီမံလာခဲ့တဲ့ကံကြမ္မာရှိတယ် အာကုသိုလ်တွေနဲ့စီမံလာခဲ့တဲ့ကံကြမ္မာရှိတယ်ထိုအာကုသိုလ်ထဲမှာလည်းကြီးလေတဲ့အာကုသိုလ်မဟုတ်ဘူးပေါ့ပါသောကံကြမ္မာတွေလည်းရှိပြန်တယ်တတ္တဝါတွေကို လူမဲ့အဖြစ်နဲ့ညှင်းဆဲခဲ့တာတွေခါဝချိုးတတ်ခဲ့တာဒီအတောင်တွေချိုးခဲ့တာဒီခြေထောက်တွေချိုးခဲ့တာဒီမျက်စိတွေကို ဒုံနဲ့ထိုးခဲ့တာဒီမျက်စိကိုဒုက္ခပေးခဲ့တာဒီနားကိုဒုက္ခပေးခဲ့တာဒီနှာခေါင်းဒုက္ခပေးခဲ့တာဒီပါးစပ်ဒီဒုက္ခပေးခဲ့တာဒီအများကြီးပဲကံကြမ္မာအလှဲ့ပထိုးထိုးဘုံဘဝတွေက ပြုလို့လာခဲ့တဲ့ကံကြမ္မာတွေဟာဒီနေ့အလှဲ့ကြတယ် အလှဲကြရင်တော့မမဲ့စဒံလို့ဆိုသည့်အတိုင်းဒီနေ့တခါတရံဘဝခန္ဓာကိုယ်ကြီးကယောဂဝေဒနာတို့နှိစ္စလာပြီလို့ဆိုရင်ကိုယ့်ကိုယ်ကိုဆင်ခြင်တတ်ဖို့လိုအပ်တယ်သူတစ်ပါးအပြစ်မဟုတ်ဘူးဘသူအပြစ်မှမဟုတ်ဘူးကိုပြုလုပ်တယ်ဘဝကံကြမ္မာ ဘဝကံကြမ္မာမလွတ်တာလို့ဆိုသလိုပေါ့။ဒါကြောင့်ဘဝတန်တရာဤကုံရှားဝဲကြုံရခဏတွေ့ဆုံကလည်းမသေးတနှစ်တရွေ့ရွေ့နဲ့မုံမေ့ကြေကွဲ့မြည်ဤဝဲနဲ့ဖြင့်မြတ်တန်တော်ဓမ္မတာတိ။ကံကြမ္မာရဲ့လက်ပတ်မှုသူတော်ကောင်းတွေက ထောက်ပြီးနားထောင်လွဲအောင်လင်္ကာလေးတွေစီမံပြီးမိန်တော်မူခဲ့တယ် ဘဝကံကြမ္မာဤကွန်ရှာဝဲကြုံရခဏတွေ့ဆုံကလည်းမသေးတနည်းတရွေ့ရွေ့နဲ့မုံမေ့ကြေကွဲမြည်ရီဝဲနဲ့ဖြစ်မြတန်ထွာဓမ္မတာတိမုံရမယ်မိမျောရအောင်မယ်ကြေကွဲရမယ်ဒီကိုယ်ခန္ဓာကိုအကြောင်းရင်းခံပြီးတော့ကြေကွဲဝမ်းနေစရာလေးတွေ တွေ့ခဲ့ပြီးပြီနောင်တွေ့လက်တံစုံစည်းလက်တံခံစားရလက်တံအားကြောင့်လေတို့လူမိုက်တန်တရာကလူမိုက် ဖြစ်ခဲ့တယ်ဖယားစကားနာမတော်ဖယားနဲ့လဲလွဲဖယားနဲ့မတိဘူးပဲတရားနဲ့မတိခဲ့တန်ကမကောင်းမအကုသိုလ်တွေ ပြုလုပ်မိခဲ့ပါတယ်ဥပမာလေးတစ်ခု ရှင်မောက်ကလန်အလောင်းလေရအတိတ်ဖြစ်စဉ်သူကံကြမ္မာမုံတိုင်းဟာသူမရစကားကိုနားထောင်ပြီလို့မိဘနှစ်ပါးကိုဒုက္ခပေးခဲ့တယ်ကာယကံတွေကျူးလွန်ခဲ့ဝစီကံတွေမနောကံတို့ဖြင့်ကျူးလွန်ပြီးနှိမ့်ဆက်ခဲ့တဲ့ အကုသို့ကံကြမ္မာတို့သည်သူကလမ်းတက်သွားဖြစ်ခြင်းကလည်းဆူတောင်းပြီးခဲ့တဲ့ဆူတောင်းပါရမီပြည့်ခဲ့တဲ့ကုသိုလ်ကံတရားကတော့အာသောကုံကတဲ့ယဟန္တာအက္ခသာဝကဖြစ်ဖို့တဲ့ဆူတောင်းပါရမီပြည့်လာခဲ့သို့တော့ဂရုကံဆိုတဲ့ပိစာနန္ဒရိယကံ၅ပါးတဲ့ကဂရုကံကြီးကို ကျူးလွန်လာခဲ့တဲ့ထိုကံတတ္တိဟာသူ့ရဲ့ဘဝကိုကံကြမ္မာအလှည့်ပတ်တွေဘယ်လောက်များသလဲနောက်ဆုံးပရိနိဗ္ဗာန်စံဖို့နီးလာတဲ့အချိန်မှတောင်မှ သူပြုလို့လာခဲ့တဲ့အာဟုတုကံကအကျိုးပေးသေးတာခိုးသား900ကဝိုင်းတတ်တာ သူမိဘနှစ်ပါးကိုတတ်မိခဲ့တဲ့အကုသို့ကံတရားသည်ယဟန္တာဖြစ်နေပြီဗျာထိုဂရုကံကြီးပိဿာနန္တရိယဂရုကံကြီးကအဲ့ဒီကြီးမှာကံကြမ္မာအလှက်ပတ်ရက်ဆက်လိုက်တာအရှင်မြတ်ကိုပထမအရှင်မြတ်ဝိုင်းသားဖို့လာတယ်မိစ္ဆာတိတိကဒီကိုတော်ရှိလို့ဂေါရမသာသနာတော်ကြီးကြီးပွားနေတာဘုံကြီးနေတာဖခင် ရှင်မောက်ကလန်ကနက်ပြီးသွားနက်ပြီးမှဘယ်တဲ့ဘယ်ဥပဒကသီလို့နက်ပြီးမှနက်ဗိမာန်ပိုင်ရှင်ဖြစ်နေတဲ့အကြောင်းဥပဒကမကြီးသီလို့သောတပန်ဘဝနဲ့နက်ပြီးမှသဂရကဘဝနက်ပြီးမှဖြစ်နေတဲ့အကြောင်းအဲ့တော့လူတွေရဲ့တရားဓမ္မတွေကကုသိုလ်ပြုမဲ့ပုံကိုယ်ကြီးပဲရှိကြတော့ယရဏသုံးပါးကိုရှင်းကပ်ကြတယ်ပေါ့ဘုရားသာသနာကိုပဲရှင်းကပ်ကြတပါးတော့မိစ္ဆာဒိဋ္ဌိသာသနာမရှင်းကပ်တော့ အဲ့တော့ဘာလို့ကြမိစ္ဆာတိတိကခိုးသားတွေတခုတည်းမြတွေမင်းတို့ရော့ပိုက်ဆံပေးပြီးတော့တတ်ခိုင်းတယ်ပထမတစ်ချိန်ဝိုင်းထားပြီးအဘိညာဉ်တကုတ်နဲ့ခေါင်းကင်ရကြွသွားတာဖမ်းလို့မမိလိုက်ဒုတိယတစ်ချိန်ပြန်ကြွတယ်မမိတတိယတစ်ချိန်ကောင်းရံကြွားသွားတယ်ဖမ်းမမိသရုပ်တဲ့အချိန်ကြတော့သူ့ကိုစဉ်းစားတယ် ငါပရိနိဗ္ဗာန်စံဖို့ဘယ်လောက်လိုသေးသလဲခုနှစ်ရက်ပဲလိုတော့ဩရက်ပိုင်းကလေးသာကြံတော့ပြီကိုပြီးတော့ငါဟာအတရားကုသိုလ်ကံတရားတို့သည်ငါဘဝကိုစီမံပဲလိုက်ပြီကို အချိန်စိတ်သွားပြီကိုငါပြည့်လို့လား ခဲ့တဲ့အာကုသို့ကံတရားကြီးကငါနောက်ကတကောက်ကလိုက်နာမို့ရှိကကြိုးဆိုနေတာနေပါပေါ့လားမလွတ်တော့ဘူးဆိုတာသိတဲ့အတွက်ဒါကြောင့်ဒီတိုင်းပဲညီရောလာဗလာသမမဝင်စားပြီးညီလိုက်တာမဇန်တကုမကြတော့ဘူးအဲ့တော့ကိုးသား900တို့သည်ကောလို့ခန္ဓာကိုယ်ကြီးဂုံဒီအိမ်မှာထက်ပိုင်းဖြတ်လို့လည်းမရတာကို ဓာတ်တွေနဲ့ခုတ်လို့လည်းမပြတ်ဘူးဓာတ်နဲ့ခုတ်လို့မတတ်တော့ခန္ဓာကြီးကဂုံကြီးနဲ့ထုပြီးတော့ညင်းညင်းနဲ့ပြောင်းကိုထုလိုက်တာအသားတွေသေကိုကဲတော့ဖြစ်သွားတာအရေးပျော်ကြတော့အောင်ဒီထုလိုက်တာသူတို့ဝိုင်းပြီးတော့သေပြီဆိုပြီးထားခဲ့တာသူတို့ပြန်တော့တော့ဒီခန္ဓာကဒီတိုင်းပဲပြန်ဖြစ်နိရောဓဗရသမဘဝိဇ္ဇာတော်မူတဲ့ယဟန္တာတွေကလူတတ်လို့မသိဘူး မီးရှို့လို့မီးမလောင်ဘူးလူသားလို့မလဲဒါနဲ့ခုတ်လို့ဒါမပြတ်ဘူးညီရောဓဖလားသမဘရဲ့ဆွမ်းအားအဲ့ဒါနဲ့ညီရောဓဖလားသမထားပြီးတော့မြတ်စွာဘုရားရှင်ကိုသူတက်တမ်းမရှိတော့သိတယ်ဘုရားထံကြွားပြီးတော့ဘုရားကိုခြောက်ထားတယ်မြတ်စွာဘုရားတဲ့ဘုရားတပည့်တော်ရဲ့ညီရမယ်တက်တမ်းကမရှိတော့ပါဘူးရှင်သာရိပုတ္တရာက 6လလောက်ကပရိနိဗ္ဗာန်ဇံသွားပြီသူ့လည်း6လရောက်တော့အပြီးတော့ခန္ဓာပရိနိဗ္ဗာန်ဇံပါတော့မယ်ဘုရားကခြေသားဟောက်ကလန်ပရိနိဗ္ဗာန်မဇံနဲ့လို့မတောင်းပရိနိဗ္ဗာန်ဇံတော်လို့လည်းပဲမပြောဘူးဘုရားဘာပြောလဲဆိုတော့ခြေသားမောက်ကလန်တဲ့သင်အကြောင်းသင်သိမှာပါ ပရိနိဗ္ဗာန်စံခြင်းမကြံမစံခြင်းဒီငါဘုရားအလို့သင်အလို့သင်ကြောင်းတော်သိမှာပါသို့တော်ငါရသားတော်ကြီးလေဝဲယံလေဝဲယံဖြစ်တဲ့ရှင်သာရိရှင်မောက္ကလန်တော်မထေရမြတ်ကြီးရဲ့တကောဣတိပတ်ကိုမသိတဲ့ပုဂ္ဂိုလ်တွေကမြောင်များစွာကြံနေသေးတယ်။တန်တရာသူတို့တန်တရာကင်းအောင်ဇန္ ကိုပြတော်မူပါပြခဲ့အောင်ဆိုတော့ကဲကဲတို့ဖန်ဆင်းပြတယ်ကောင်းကင်တစ်ခုလုံးမှာဂျိုးကြငက်တည်းကြီးပဲအဖန်ဆင်းအကောင်မရေတွက်လို့မှဂျိုးကြပြီးတော့မှတပည့်တော်မောက်ကလမဘုရားလာပေါင်းတသိဖန်ဆင်းသိမောလက်တတတော်ကောင်းကင်တစ်ခုမှာဘုရွှေလာမင်းကြီးတွေကြီးပဲဖန်ဆင်းတယ်ပြီးတော့မှဘုရားတပည့်တော်မောက်ကလမဘုရားလာပေါင်းမြောင်များသာဖန်ဆင်းပြတယ်တပည့်တော်မှတပည့်တော်မောက်ကလမဘုရား ရောင်တော်အမျိုးတို့ရောင်ကြီးတော်မျိုးစုံတို့ဖြင့်ပုံစံအလွန်ကြီးတဲ့ခန္ဓာကိုယ်ကြီးဖန်ဆင်းတဲ့အလွန်သေးတင်သောခန္ဓာကိုဖန်ဆင်းတဲ့ရှင်မောက်ကလန်ခန္ဓာတဏ္ဍခန္ဓာဒီဒေါကတစ်ခုလုံးမှာစစ်ကြောက်လာတစ်ခုလုံးမှာရှင်မောက်ကလန်ပုံတော်ကြီးပဲဖန်ဆင်းရတဲ့အမြောက်အများပြီးတော့မှဒီကိုနဲ့တပိတော်မောက်ကလန်မှာစသည်အဖြစ်ဖန်ဆင်းပြီးတော့မှတပိတော်ခွင့်လွှတ်တော်မူပါရှင်ဘုရားများ နမတကသနလာဇန်တဲ့ဤဝတံအရှင်ဘုရားပေါ်မှာကာယကံဝစီကံမနောကံရှိကညာဘုရားတပည့်တော်ခွင့်တော်မူပါတော်ရှင်ဘုရားကိုကရောကြီးနီနောက်ဆုံးကရောကြီးမှာဘုရားရှင်မကလိုင်းကရောပြီးတော့ဣတိဂရိတောင်ကိုကြွခိုးသား900တပ်ပဲကြောက်လှိုင်ကူနားမှာပြိဋိဘံစံပါရေ ဒါပေမဲ့လူတရင်လူရင်းသောနတ်တတုလူတရင်ပန်းတရင်လင်ကြီးဆောင်ဆိုသလိုရှင်မောက်ကလံပြိဋိဘာဆံရခြင်းအကြောင်းတရားကိုလိုက်ပြီးတော့စုံစမ်းတဲ့အခါအကုန်သိတယ်အနာမယဟန္တာတွေလည်းသိတယ်ဘုရုဇင်းတွေလည်းတချို့တချို့ပုဂ္ဂိုလ်တွေရမြင်လိုက်တဲ့ယဟန္တာတွေတခါဘယင်ထံကြားသွားတာဘယင်ကချစ်ချင်းဘသူဘာကြောင့်လဲလိုက်ဆက်လိုက်တဲ့အခါဘိဇာတိ ခိုင်းတဲ့အကြောင်းပြီးတော့မိစ္ဆာတိတိကိုခန္ဓာတစ်ခုလုံးမြုပ်ပြီးတော့ခေါင်းတစ်ခုလောက်ဖော်ခိုင်းတာရွှေထွန်တို့ငွေထွန်ထွန်ပြီးတော့တပ်ပြစ်တယ်တဲ့ခိုးသားတွေအဲ့ဒါသမားတွေခိုင်းအာဟုတုကံတွေပေါ့သူပြောလို့တဲ့အာဟုတုကံတွေဒါကြောင့်မလို့ဘုရားရဟန္တာတွေကိုပြမတဲ့ပုဂ္ဂိုလ်တို့သည်ဟိုတနေ့ကပြောတဲ့9ရက်အတွင်း9လအတွင်း9နှစ်အတွင်းမှာ မကောင်းကျိုးပေးတတ်တယ်လို့မကောင်းတဲ့အကျိုးကိုပေးတတ်တယ်သူတော်ကောင်းကြီးတွေကိုပြမသောပုဂ္ဂိုလ်မှန်မြတ်တို့သည်ယဟန်ရှင်ရှင်ဖြစ်ဖြစ် လူရှင်ရှင်ဖြစ်ဖြစ် အရိယာသူတော်ကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဒီတကက် သာသနာတော်ကြီးအတွက်ကြိုးပမ်းနေတဲ့ပုဂ္ဂိုလ်တို့ပြမမိခဲ့လို့ရှိရင် ဝကြွေကံကြမ္မာမလွတ်တာဘူးတခါနဲ့ကိုယ်နဲ့နှိစက်တဲ့တရားဓမ္မတွေပြောရတယ်တချို့ပုဂ္ဂိုလ်တွေကဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်အဘယ်ပုဂ္ဂဒိဋ္ဌံတွေစော်ကားကြမစော်ကားပါနဲ့ကိုမလုံနိုင်တဲ့အရာဝတ္ထုတွေပြုလုပ်တော်မူပြီးတော်မူကြပါတယ်ထိုးထိုးဆစ်ဆဲရတော်သံဃာတော်များဟာပฏิပတ်တိကို မရှိပင်ညတ တယ်ပရိယတ်တိဓမ္မတွေကျွန်းတိဓမ္မတွေဆောင်ထားတယ်ကိုတို့မဆောင်နိုင်တာတွေသူတို့ဆောင်ထားတယ်ခိတ္တခန္ဓာပုထုရှင်သဘာဝစေရင်လေးဝင်ကဝင်မဲသို့တော်လည်းပဲကိုယ်စိတ်တမှာသွားပြီးတော့အပြစ်မပါနဲ့သူဝါမလဲရှင်နေသူ့ကိုမပြစ်မပါနဲ့သူဝါဒမလဲရှင်နေသူ့ကိုမပြစ်မပါနဲ့ဒါလေးတွေကြီးတယ်ရေးကြီးတယ် ဘသူတွေဘာတွေဖြစ်နေဖြစ်နေဘသူတွေဘာတွေလုံနေလုံနေကိုမပါစေနဲ့အဲ့ဒီထဲမှာသူတို့ဘာတွေအပယ်လေးပုံရောက်မှအာဟုတုတွေလုံနေတဲ့ကိုအဲ့ဒီထဲမှာမပါစေနဲ့ကာယကံအဖြစ်လဲသွားမပါကတ်မကတ်စေနဲ့ဝစီကံနဲ့လဲသွားမကတ်စေနဲ့မနောကံနဲ့သွားပြမကတ်ရောက်စေနဲ့ဘာကြောင့်လဲကိုကြံမှာကိုဖန်တီးရအတိတ်ကပြုလုပ်နေတဲ့ကံကြံမှာတရားတွေဒီနေ့တို့ဒုက္ခကြီးနဲ့လှလှခံရ 96ပါးသောယောဂဝေဒနာတို့လှလှခံစားနေရပြီးပြီးဒါသုဂတိဒုက္ခသစ္စာနော်သုဂတိဒုက္ခသစ္စာပဲရှိသေးတာဒုက္ခတိဘုံဘဝကို ရောက်သွားမယ်ဆိုရင်ဝစီကံတွေကြောင့်ရှာကိုမြားကြီးနဲ့ငရဲထိန်တွေကမြားကြီးနဲ့ရှိတ်ပြီးတော့ဆွတ်ထုတ်ကလမ်းမူရည်တွေအလောင်းခံရတဲ့ဘဝငရဲပြည်မှာ မျက်လုံးတွေဖောက်ပြီးတော့တန်မိုးကြီးထက်တန်ချောင်းကြီးတန်မိုးကြီးထိုးခံရတဲ့ဘဝပါဇက်တွေစော်ကားလိုက်တဲ့ဝစီကံကြောင့်ပါဇက်တွေကိုဟိုဘက်ဒီဘက်နှခမ်းဆွဲပါဇက်ခွဲပြီးတော့ဟိုဘက်တယောက်ဒီဘက်ပါဇက်ထဲကိုဆွဲပြီးတော့တန်မိုးကြီးတွေအလောက်ခံတာလောင်းခံရတဲ့အားတဲ့တန်မူကြီးတွေဘိုက်တဲ့နဲ့ဘက်ကြီးပုံတွေပေါက်ထွက်သွားတာခန္ဓာကိုအပိုင်းပိုင်းပြက်ပြက်လွင့်စင်သွားတာဒီ ဘုံပေါက်တယ်လို့ပေါ့ထိုကံဒီမိမိတို့အတိတ်ကပြုလို့လာအကုသိုလ်ကံတွေအဲ့ဒါလို့မကောင်းတဲ့ကံတွေကသူတစ်ပါးကိုရေးရစစ်စစ်နှိမ့်စစ်တဲ့ပုဂ္ဂိုလ်တို့ဒီကိုကိုကိုလည်းကိုကိုသူကစစ်လာလိမ့်မယ်ဘုရားကဇနိတိတံပါကအာဟုတုကံမနဲ့သူပြီးတယ် ပုရိမာပုရိမာအာဟုတရဓမ္မစီမနာပစ္စည်းမအာဟုတရဓမ္မနာဟောပုရိမာပုရိမာကုသလဓမ္မပစ္စည်းမနာပစ္စည်းမနာကုသရဓမ္မနာအတိတ်တိတဲ့ဘဝတွေကပြုလုပ်ကြတဲ့ကံကြမ္မာတရားတွေဟာအာဟုသောကံတရားတွေကပစ္စုပမမှီတဲ့အချိန်မှာဆိုက်ပြီးကျူပေးမယ်မိတဲ့အချိန်မှာအကျိုးပေးခံရမယ် အချိန်နဲ့နာရီနဲ့ရှိတယ်နော်ကံတရားနာရီနဲ့ရှိတယ်ရက်နဲ့ရှိတယ်လနဲ့ရှိတယ်ဘုန်းကြီးတို့တရားဓမ္မတွေမှာကမင်းလူဖြစ်သွားရင်မင်းပြုလုပ်တဲ့အာကုသို့ကံတွေဟာလေနှစ်ပေါင်းဘယ်20မှာ ယ်နှစ်ရက်မှဘယ်နှစ်လမှဘယ်လိုနေရာမှဘယ်လိုအကျိုးပေးမယ်မကောင်းကျိုးပေးရမယ်ပါပြီးသားကံကြမ္မာရဲ့လှည့်ပတ်မှုကံကြမ္မာနှိမ့်ဆက်မှုသားနဲ့ကွဲရမယ်သမီးနဲ့ကွဲရမယ်လင်းနဲ့ကွဲရမယ်မယားနဲ့ကွဲရမယ်မိဘနဲ့ကွေကွင်းရမယ်မြို့ ယောဂါတွေဖြစ်ရမယ်မသေးနဲ့သေးနဲ့သေးရကံကြမ္မာပါပြီလားကိုလုပ်တဲ့ကံတွေအချိန်နိုင်စိတ်တိုင်းစိတ်တိုင်းမှာထိုကံကြောင့်ဘဝကိုစတေးရမှာပါတန်တရာကြီးမှာအခုလူတန်တရာကိုရနိုင်ပြီပါကံကြမ္မာရဲ့လက်ပတ်မှုကြောင့်လွန်လီပြီးတော့အတိတ်ဘဝတွေကပဋိစ္စသမုပ္ပါဒ်ကိုလမ်းကြည့် အဝိဇ္ဇာသင်္ကာရတဏှဥပဒံဘဝဆိုတဲ့အတိတ်အကြောင်းရှင်းရ၅ပါးအဝိဇ္ဇာသင်္ခါရတဏှဥပဒံဘဝအဝိဇ္ဇာဆိုတာသိတဲ့ပဲသစ္စာလေးပါးကိုမသိအမှန်တရားတွေဘာမှမသိဘူးလောကကြီးအမောင်ဖုံးနေတာအဝိဇ္ဇာလက်ချက်သင်္ခါရလို့တာ ကင်ပြီလို့တဏလိုခြင်းတက်မဲ့တယ်ဘုံဘဝတွေဥပဒံစွဲတဲ့စွဲစွဲလန်းလန်းကြီးကိုအလုပ်လုပ်တယ်ကာမဘဝပြုလုပ်တယ်အာထုတ်တယ်အာထုတ်တယ်အာထုတ်တယ် ထိုကံ၅ပါးထိုအာယုံ၅ပါးတို့ထိုထိုအဝိဇ္ဇာသင်္ကာရတဏှဥပ္ပဒံဒီကိုတော့အကြောင်းတရား၅ပါးဒါလုံးလေးပြီးတော့အတိပါပြုလုပ်ခဲ့တာနော်တို့ဒီနေ့တရားဟောတရားနာပုဂ္ဂိုလ်တွေဒီ၅ပါးကိုတို့ကြိုးစားလာခဲ့ထိုကံတရားရဲ့တတ္တိဒီနေ့ ကံကြမ္မာရဲ့တတ္တိရိတန်ဒီဝိညာဉ်ကစာပြီးနေလာခဲ့ရိတန်ဒီဝိညာဉ်ကစလာရိတန်ဒီဝိညာဉ်ကစအခုရှိနေတဲ့ဝိညာဉ်ကတော့ဘဝတ္တိဝိညာဉ်အမေဝံဟောလာကလလယီကြီးကစပြီးတော့တန်နေတည်ခဲ့တာအဲ့ဒါရိတန်ဒီဝိညာဉ်လို့ခေါ်တယ်နံယုတ်ယုံနာလေးရှိပြီသာလနာဆိုတဲ့မျက်စိနာနာလေးစေ ခန္ဓာမျက်စိအတွေ့နှာခေါင်းအတွေ့နားအတွေ့ခံစားတာနှာခေါင်းအတွေ့ခံစားတာရှားအတွေ့ခံစားတာ ကိုယ်အတွေ့ခံစားတာစိတ်အတွေ့ခံစားတာဝေဒနာဒါဆိုရင်ခန္ဓာ၅ပါးဖြစ်သွားပြီဒီဤခန္ဓာ၅ပါးအခုတရားဟောနေတဲ့ခန္ဓာတရားနာတဲ့ခန္ဓာသည်ဝိညာဉ်နာယုဒရဏဖသဝေဒနာဆိုတဲ့၅ပါးဒါသုတ်တန်ဤအဖြစ် အဘိဓမ္မာနီအပြင်ပြောရင်တော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါအဘိဓမ္မာနီရူပခန္ဓာပါဝါဒီဓာတ်ကြီးလေးပါတို့ဖွဲ့စည်းထားရူပခန္ဓာအမြဲတမ်းပေါက်ပြန်ခံဝေဒနာခန္ဓာခံစားပြီးတော့ကောင်းတာမကောင်းတာခံစားတာသင်္ညေခန္ဓာနေရာတဲ့မှာဟိုလိုက်မှတ်ဒီလိုက်မှမှတ်နေရတာဒါသားပဲလို့မှတ်တဲ့သမီးပဲလို့မှတ်တဲ့ဇနီးမယားသမီးသားလင်သားအိယာငါအိငါရငါဥစ္စာတို့ မှတ်သားတဲ့သဘောမှန်တွေများဒီအဲ့ဒါသင်ညက်ခန္ဓာအမြဲတမ်းလှုံ့ဆော်ပြီးနေတဲ့တိုက်တော့လှုံ့ဆော်ပြီးနေတဲ့သင်္ခါရခန္ဓာအာယုံပြီးတဲ့ဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးသည်အခုတို့တရားဟောနေတဲ့အချိန်ခန္ဓာ၅ပါးပဲသုတ်တန်ဤအပြင်ပြောပြောအဘိဓမ္မာဤအပြင်ပြောပြောခန္ဓာ၅ပါးပဲပစ္စုပန်ဘဝ ပိစုပန်ဘဝသည်ပိစုပန်အကျိုးပိစုပန်မှာနှစ်ခုရှိတယ်ပိစုပန်အကျိုးပိစုပန်အကြောင်းပိစုပန်အကျိုးတလွာလို့ပရိစ္ဆေသမုပ္ပါမှာအဲ့လိုပြဝိညာဉ်တော်သရဏဖသဝေဒနာသည်ပိစုပန်အကျိုးတလွာအကျိုးဆိုတဲ့ခန္ဓာကိုယ်ကြီးကတန်တရာ ဘာလို့တန်ត្រာခေါ်ရတဲ့ခန္ဓာနဲ့ဓာတုပဲအမြင့်မပဲလဲပတ်နေတာကိုတန်ត្រာလို့ခေါ်တယ်ခန္ဓာဒီအာရဏဒီဓာတုဖြင့်လဲပတ်နေတာစက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့လဲပတ်နေတယ်မျက်စိပေါက်မှာလဲပတ်နေတယ်နားပေါက်နှာခေါင်းပေါက်ခြောက်ပေါက်ကိုယ်ပေါက်စိတ်ပေါက်တို့မှာလဲပတ်နေတယ်လောဘနဲ့လဲပတ်တာတစ်မျိုးဒေါသနဲ့လဲပတ်တာမောဟမမနာအိဒါနဲ့လဲပတ်နေတာတစ်မျိုးအမျိုးမျိုးတော်တော်လူ့ဘဝလူ့ခန္ဓာနဲ့လဲနေပြန်ပြီး လူကောင်းပြောင်းနေပြန်ပြီတော်တော့ကြနတ်ကောင်းပြောင်းသွားပြန်ပြီတော်ကြတော့တရိษံကောင်းပြိတ္တာကောင်းငရဲကောင်းအသူရကယ်ကောင်းပြောင်းသွားပြီကောင်းအမျိုးမျိုးပြောင်းနေတဲ့တန်တရာကြီးတဲ့ထိုတန်တရာကြီးဟာကြောက်เสียကောင်းတယ်ဒါကြောင့်မလို့တန်တရာဘယံလို့ပြောတယ်တန်တရာဘေးပါ တန္တရာဘယံချရပမှာအမြင့်မပြတ်လဲပတ်လျက်ရှိသောတန္တရာဘေးကြီးကိုတန္တရာဘေးပဲတဲ့။ဟိုဘေးနာဘေးဒီဘေးတို့ပဲရင်ဆိုင်နေတဲ့အတွေ့အကြုံတန္တရာလို့ခေါ်တယ်။တန္တရာဘယံချရပမှာမပြတ်လဲပတ်လျက်ရှိသောတန္တရာဘေးကြီးကိုဘိဓဝါကြောက်ရွံတုံလုံးကြဂုံသောယောဂဝါဇရောကမ္မထံကိုလုံငန်းရဲ့ယောဂီပုဂ္ဂိုလ်သည်အာတဏမိမိနာမရူပယုံနံဓမ္မသင်္ခါရတရားတို့ပေါ်မဲ့ ခယဒိနာကုန်ကံပစ္စည်းခြင်းသဘောကိုတော့ဘယဒိနာပိဝေ၎င်းခယဓမ္မဝယဓမ္မကုန်ကံပစ္စည်းနဲ့သဘောလက္ခဏာဓာတ်ကိုဇာနာတော်ကိုယ်ပိုင်ဉာဏ်ပဲထိုးထွင်းပြီးတော့မြင်အောင်ကြည့်ပါလေညာပြတ်သွားပြီကံကြမ္မာကတန္တရာတို့ရောက်ပို့လိုက်ပြီထိုတန္တရာဟာခန္ဓာခန္ဓာကိုယ်ကိုဉာဏ်နဲ့ဆင်ခြင်ရမယ် ဤခန္ဓာမှဤပညာသို့ဒါပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေအတွက်ဉာဏ်ပညာလေးတွေရှိလာတဲ့ပုဂ္ဂိုလ်ပထမနားလည်လိုက်ပြီးပြီးတန်ត្រာကိုကံကြမ္မာနဲ့တန်ត្រာကိုနားလည်လိုက်ဩတို့ဘဝတဏ္ဍပြုလို့လဲကံတရားမှန်သိမြတဲ့ကံတရာအဲ့ဒါကံကြမ္မာတွေကိုကြမ္မာတွေကိုလို့တဲ့ကံကြမ္မာတွေထို့ကံကစီမံနေတာ တော်တော်ကြာရင်အခုစီမံလိုက်တဲ့ဘုန်းကြီးတို့ဘုန်းဘုန်းတို့သူတော်ကောင်းဘွားနဲ့သာသနာဝါနဲ့ရှင်ယံဘွားနဲ့31ပုံဒီဟူသောစတိခုံဝတ်ထက်မှာဘဝစတိခုံဝတ်ထက်မှာကခုံနေရယဟန်ဘဝနဲ့ထိုယဟန်တော်ဒီမှာလဲပုထုဇဉ်ယဟန်ဘဝနဲ့သီလဝန္တပုဂ္ဂိုလ်နဲ့အရိယဘဝနဲ့အမြဲတမ်းဖြစ်ပေါ်နေကြရလူဘဝနဲ့လူဘဝကြောင့်နဲ့ အဲ့ဒါလို့အတီးတီးတန်ကြမာကြီးကဖန်တီးနေတာအာလို့ဒီနေ့တရားဟောတဲ့ပုဂ္ဂိုလ်တရားနာတဲ့တရားဓမ္မတွေအမျိုးမပေါ်တဲ့အမျိုးမတော်တဲ့ပုဂ္ဂိုလ်တရားမှမရှိဘူးအမေဒီအဖေဒီအဖိုးဒီဖွားဒီညီကိုမောင်နှမဒီသားသမီးဒီဆွေမျိုးတွေကြီးပဲသို့တော့ဘဝပေါင်း100လောက်က ဒါမှဘဝပေါင်း30ကဘဝပေါင်း100ကဘဝပေါင်း1000ကဘဝပေါင်း3သိန်းကဘဝကုန်3သန်းကစသည်စသည်ပဲရှီလေရလဲပြီးလာတယ်ပြန်စုံစည်းတဲ့အခါမှာသွေးကကံတရားကစကားပြောတယ်ထို့သောပုဂ္ဂိုလ်တို့ရဲ့စကားလုံးကို ကြားခြင်းနဲ့တွေးခြင်းနဲ့စကားပြောခြင်းနဲ့အဲ့ဒါအတိတ်ကံလေးတဲ့အတိတ်ကံလေးကများရင်အကျိုးပေးနေတယ်ပို့ပြီးတော့ အတိတ်ကံကြမှာအတိတ်ကံတွေကကနည်းနည်းဝေးရင်အကျိုးပေးနည်းနည်းဝေးတယ်ကမ္မတ္တိဝိပစ္စတိကိုဘုရားကအဲ့ဒီဘဝကံကြမ္မာတရားတွေက အမျိုးမျိုးဖန်တီးနေတာအဒီဘဝကပုံစံတစ်မျိုးဒီဘဝမှာပုံစံတစ်ဖြစ်နေပြန်ပြီဟိုတခါပြောသလိုပေါ့လွန်လီပြီးအဒီဘဝတွေက လာအမိဒီဘဝလင်မယားဖြစ်နေပြန်ပြီသာအဖအတိတ်ကဒီဘဝမှာသာပ လင်မယားဖြစ်နေပြန်ပြီအမေနဲ့သားလည်းဖြစ်ပြန်ပြီလင်မယားသဖေနဲ့သမီးလည်းလင်မယားဖြစ်နေပြန်ပြီမောင်နှမကလည်းလင်မယားဖြစ်နေပြန်ပြီလင်မယားကလည်းမောင်နှမဖြစ်နေပြန်ပြီသားသမီးဖြစ်နေပြန်ပြီဟာကြောင်းမွေးဖွယ်ကောင်းလိုက်တာတော်တော်အတိဘဝတွေကဇနီးမယားဒီဘဝမှာကြပြန်တော့ဟောအတိတ်ကယောက်ျားကိုယောက်ျားဖြစ်ဒီဘဝမှာသူတည်သွားတာခွေးဖြစ်နေပြန်ပြီ အာနွားဖြစ်နေပြန်ပြီကြည့်ကြစ်ဖြစ်နေပြန်ပြီတရိစ္ဆာန်ဖြစ်နေပြန်ပြီကံကြမ္မာမုံတိုင်းကအမျိုးတို့ဖန်တီးနေတာမသိဘူးတခါတည်းရန်တတိထားကြည့်ခွေးလေးတကောင်ကိုနားရောက်လာရှစ်တိုက်ထားခွေးလေးအဲ့ဒါအမျိုးအဲ့ဒါကိုနဲ့အမျိုး ကြက်ကလေးတောင်တွေ့လို့ရှိရင်သိချစ်တယ်တဲ့အမျိုးတွေဒါအတိတ်ဘဝတွေကကိုယ်နဲ့နှိစပ်ဖို့အမျိုးတွေဆွေမျိုးတွေအဲ့ဒါလို့တရားဓမ္မကံတရားနော်စန့်ကျင်တယ်ဒါဖယားရှင်များကတော့ဘာလဲဖယားကဒီတောတရားပုံနာတည်လောင်သွားတာကြည့်ပါလားတိုင်းမှာခွေးဖြစ်နေတယ်တောတရားပုံနာတထေးကြီးနော်တထေးပုံနာကြီးဒီနေ့တထေးပုံညာနဲ့သုတေတိ ကြတော့မောနဲ့ဖြစ်တာခွေးဖြစ်တာနေပြီးတော့သူကလည်းဒုက္ခပေးနေသေးလားကမင်းဒီငရဲပြောက်တော့မှာပဲဟာဖယားဒေါ်ဒေါ်နန်ဝန်ဟောင်းပြီးတော့ပုတ်ကိုကိုတည်တယ်ငရဲပြောက်သွားရှာတာ ဖယားနဲ့တွေ့ခဲ့တယ်နော်တော်တရားဘူးနာတရားလူပဲတရားတွေဟောနေဥစ္စာမြင်ခဲ့တယ်နော်အနမ်းမကပ်ဘူးဖယားကိုလက်အုပ်မရှိဘူးကာယကံလေးကုသိုလ်တော်မလုပ်ဘူးလက်အုပ်တော်မရှိဘူးကာယကံကုသိုလ်မလုပ်ဝစီကံမနောကံထားလိုက်အောင်ကြည်ညိုရမဖို့ကြည်ညိုမမသိဘူးသူရမစ္ဆာဒိဋ္ဌိလွန်မိုးနေအတိတ်ကံမကောင်းတာအဲကြောင့်မလို့ဒကာရမတို့ရဲ့ ခါတန်ပြောပြောခဏခဏပြောပြောနေရတယ်။အော်ဖယားကိုကြင်ယူတတ်တဲ့စိတ်ကလေးပါလာတဲ့ဘဝမျိုးစိသူသိကံကောင်းတယ်။ဖယားမှန်သိတယ်။ဖယားမှန်ကိုတရားလေးတွေနားထောင်ရလေးလေးဖယားရှင်ကိုကြင်ယူလို့မဝဖြစ်လာ။တရားသည့်သီလာတွေဖယားပေါ်မှာတရားသံဃာပေါ်မှာယုံကြည်လို့အားကောင်းလာ။မကောင်းတဲ့အကုသိုလ်တွေဝိဝိကချောင်းကျဉ်လာတယ်။ကောင်းတဲ့ကုသိုလ်ကောင်းမှုတွေအမြဲတမ်းပြုလုပ်ဖို့စိတ်ကအမြဲတမ်းညွှတ်နေတယ်။ပထမစကလုံးပြောသလိုပေါ့ ကုသလံဘိကဝေဘာဝေတအကုသလံဘိကွေပဇာထပုံညာဘိကဝေပဝတ္တိကုသိုလ်တွေတိုးပွားဖို့ကုသိုလ်အလုပ်ကိုပဲစဉ်းစားနေတယ်ဒါကုသိုလ်ကောင်းမှုနဲ့အတိပရိသန်တွေမျိုးစီကောင်းလာတဲ့ပုဂ္ဂိုလ်အတိတ်ကကုသိုလ်ကောင်းမှုတွေကိုအာရပြုပြီးတော့စုတည်တွေကြလာခဲ့တာထိုတတ္တိလေးတွေအမေဝမ်းကောင်းထဲမှာရောက်ပင်ရောက်ညမ်းတော်လဲချမ်းသာကြွယ်ဝတဲ့အတိုင်းဝိုင်းပညာတတ်တဲ့အတိုင်းဝိုင်း သူတော်ကောင်းတွေအသံဝိုင်းမှာပရိသန္တိလာဖြစ်တာဗျာမိကောင်းဘာကန်သားသည်ဖြစ်တယ်အဲ့ဒီပရိသန္တိမျိုးစီကောင်းလာတဲ့ပုံကိုယ်ဟောသူတော်ကောင်းလေးတွေဖြစ်လာသူတော်ကောင်းမလေးတွေဖြစ်လာယရဏသုံးပါးနဲ့နိစ္စခွင့်ရနေဖရာဆုံးမကိုနားထောင်ခွင့်ရလာတရားလေးတွေအားထုတ်ခွင့်ရလာတယ်နှလုံးသွင်းခွင့်ရလာတယ်ဒါပရိသန္တိမျိုးစီကောင်းလာတာအကြောင်းကောင်းလာခဲ့တာအကျိုးကောင်းနေတယ် ဒီဘဝမှာအကျိုးတွေဒီကပိစုပန်ခန္ဓာကိုယ်ကြီးမှာအကျိုးတွေကောင်းနေမဲ့ဆိုတန်တရာအပြည့်ပြောကြအထူးမရှိတော့ဘဝတဆင်ပြီးတဆင်မြင်မာပြီးဖြစ်လာတဘဝပြီးတဘဝတွတ်တက်ပြီးတော့သောတာပန်ကသရကအနာကနောက်ဆိုယဟန္တာဖြစ်ခန္ဓာဘဝအတွင်းမှာယဟန္တာဖြစ်ပြိနိဗ္ဗာန်ဆံမယ်အဲ့ဒါဒီခန္ဓာနဲ့ပညာဒီခန္ဓာကိုအသုံးပြုတတ်တဲ့ပုံကိုယ်တွေကအောဒုက္ခသစ္စာလို့မြင်လာတယ် တန်တရာလောကမှာပြုပြီးတော့လေကံကြမ္မာရဲ့တတ္တိသမုဒိယသစ္စာတတ္တိကြောင့်ဒုက္ခရောက်နေမိမိဒုက္ခနာကိုအိုဒုက္ခနာဒုက္ခတေဒုက္ခရနေပြီးပြီသားကွယ်မရကွယ်ညကွယ်ပင်းပြီးတော့တနေ့နေ့မှာတေခြင်းစုကိုတေရင်ဆိုင်ရအောင်မယ်အဲ့ဒါတန်တရာရဲ့အကျိုးကိုနားလည်သွားကံကြမ္မာရဲ့လက်ပတ်မှုကိုသိတဲ့ပုဂ္ဂိုလ်သည်တန်တရာရဲ့ဒုက္ခဖြစ်ပုံတွေ မြင်သွားပြီသဘောပေါက်သွားပြီနားလည်သွားပြီဘုံဘုံဒီနေ့ဆေးရုံထဲမှာစဉ်းစားပြီးဒါလေးကိုနှလုံးသွင်းဩကျမနဲ့တန်တရာတန်တရာကြီးကအမျိုးစုံဒုက္ခပေးခံနေရတာကိုအခုပေးခံနေရတာတန်တရာကံကြမ္မာလှည့်ပတ်မှုတောကြမျက်စိကနာကတဖြူဖြူလို့မရဖြစ်လာပြန်ပြီ ဟာကြည်စမ်းကြည်စမ်းကြည်စမ်းခန္ဓာကိုခါတုံဖြစ်လာပြန်ခြေတော့ကတက်ဖို့ဖြစ်လာပြန်ပြီအာရင်မကတူဖြစ်နေပြန်ပြီအတိတ်ကပြုလို့လာခဲ့တဲ့ကံကြမ္မာအကုသို့ကံကြမ္မာမုံတိုင်းကြီးတွေကတလုံးမိတို့တိုက်ခတ်နေတာနောက်ဆုံးတော့မဲပြီးတော့တည်ခြင်းသဘောကိုတန်တရာထဲမှာနှမြုပ်ပြီးတည်ကြရအဲ့ဒီမတည်ခင်မှာထိုတန်တရာသည်ခန္ဓာနားလည်လား တန်တရာတိခန္ဓာခန္ဓာနဲ့ဓာတ်တို့ဖြင့်လက်မှတ်နေခြင်းလားခန္ဓာထိုခန္ဓာသည်ဒုက္ခသစ္စာဒုက္ခသစ္စာလို့နားလည်သဘောပေါက်တဲ့အခါပညာကတ်သွားပြီခန္ဓာနဲ့ပညာတွေ့သွားပြီဉာဏ်ပညာကကိလေသာကိုခွာချတာအပေလေးပုံရောက်စေနေသောအာကုသို့ဓာတ်တတိကို ဖြစ်စည်းနေတယ်ဟိုဘုရင်တို့ခဏလေးဒီလည်းပိုင်းက နဲ့လောက်ကဓမ္မိကြခန္ဓာတော့ဖွင့်ပြီးတော့ယောဂီတွေရုပ်ကိုယ်တော့မပြဘူးဖွင့်ကြည့်ပြီးတော့ယောဂီတို့မှတ်9မိနစ်ရ9မိနစ်မှတ်15မိနစ်15မိနစ်နိုင်ဝဲနိုင်ဝဲမှတ်မှတ်တဲ့ကိုပိုင်းကိုပိုင်းကြံလိုက်တာအရှင်ကိုမရွေးနဲ့ရတဲ့အရှင်ကို ပြင်းပြီးမနေနဲ့အရှင်ရှိခဲ့လုံလာတဲ့လာတာတို့ဘိုင်းငင်းအဲ့ဒါလို့ပြောလိုက်တယ် ရုပ်ပုဂ္ဂိုလ်ပဲတရားလက်ရှိတင်အာထုတယ်ချုပ်ခြင်းဒီဖြင်းခြင်းသဘောပြင်းတယ်ဆိုတာဖြင်းတာအသုံးမကျကောင်းကျိုးမဖြစ်ဘူးပြင်းနေတဲ့ကောင်းကျိုးပဲတော့မှမပေးဘူးသူတော်ကောင်းတွေတော့မှမရောက်သူတော်ကောင်းအဆုံးမတရားတော်တို့ပေါ်မှာမပြင်းမရည်ပဲနဲ့ကြိုးစားနေတဲ့ပုံကိုယ်တွေထက်တန်းရောက်မယ်တနေ့ကပြောခဲ့ပြီးပြီ အာလတတကုသောသိဗ္ဗံအာသိဗ္ဗံတကုသောတဏအာတဏတကုသောပုံညာအပုံညာတကုသောနိဗ္ဗာန်ပြောခဲ့ပြီးပြီဒီထိစကလုံးလေးကိုပြင်းရတဲ့ပုဂ္ဂိုလ်ဒီဘယ်တော့မှပညာတဲ့ပုဂ္ဂိုလ်မဖြစ်လောကီပညာလည်းမတတ်ဘူးလောကုတ္တပညာလည်းတတ်မှာမဟုတ်ဘူးပြင်းတဲ့ပုဂ္ဂိုလ်ပညာမတတ်လို့ရှိရင်ဥစ္စာယရဏကိုရှာဖို့မတတ်ဘူးပညာအမျိုးမျိုးမရှိတဲ့ပုဂ္ဂိုလ်ဒီကြည်ပါလားဟိုတုန်းက ပါရဏတိတထေသာမိဘတွေရှင်းပြီးပညာမသိဘူးပညာမတတ်တော့ပါတယ်မိဘနှစ်ပါးစုရကြတဲ့အခါဟာပစ္စည်းကိုမသိမထိနဲ့မသိနဲ့မန်နေဂျာတွေကအာနာမအလုပ်သမားတွေကဟိုလူခွဲယူဒီလူခွဲနောက်ဆုံးသူဟာတဒေါင်းစားဘဝခွက်ကလေးဆွဲပြီးတောင်းစားရတဲ့ဘဝရောက်တယ်ပညာမဲ့လို့ပြီးတော့တတိဇနီးမောင်နှံ မြတ်စွာဘုရားဆုံးခံကြွားပြီးလာတော့ခွက်လေးဆွဲပြီးတော့တောင်းစားနေတဲ့ဇနီးမောင်နှံနှစ်ယောက်ကိုတွေ့တော့ဘုရားပြုံးတယ်အရှင်အာနန္ဒကလက်အုပ်ရှိမြတ်စွာဘုရားဘာလို့ပြုံးမတော့ရှင်သာအာနန္ဒာတဲ့ဒီဇနီးမောင်နှံနှစ်ယောက်တတိကွာတတိဘွားလေးဆွန့်လွတ်ပြီးတော့နောက်အခုတောင်းစားဖြစ်နေသူတို့ဟာပထမအရွယ်မှာခြားတပြီးစူးစမ်းမယ်ဆိုရင်ပထမတတိဖြစ် တကယ်လို့ပထမအရွယ်မှာသာသနာတော်တွေကိုရှင်းကပ်ပြီးတော့တရားဓုတရားများအားထုတ်မယ်ဆိုရင်အမျိုးသားကယဟန္တာဖြစ်နေတယ်အမျိုးသမီးကအနာဂံဖြစ်နေတယ်အနန္တရဲ့ဒုတိယအရွယ်မှာစူးစမ်းလို့ရင်ဒုတိယတတိဖြစ်မယ်တကယ်လို့ဘုရားတဏ္ဍရှင်းကပ်ပြီးတရားအားထုတ်မယ်ဆိုရင်အမျိုးသားကအနာဂံဖြစ်ပြီးအမျိုးသမီးကတဂရဂံဖြစ်နေတယ်ခြေသားအနန္တတတိယအရွယ်မှာ စူးစမ်းခဲ့မဲ့တော့တတ္တရတတိဖြစ်နေသေးတယ်မစူးစမ်းဘူးသာသနာနဲ့ဝင်ရောက်ပြီးအလုပ်လုပ်မယ်ကုသိုလ်တွေပွားများမယ်ဆိုရင်အမျိုးသားကသဂရကံဖြစ်နေတယ်အမျိုးသမီးကသောတပန်ဖြစ်နေတယ်ခြေသားအနန္ဒာတဲ့ပထမအရွယ်မှာလည်းသူတို့မကြိုးစားဘူးလောကီလောကုတ္တရာဒုတိယအရွယ်မှာလည်းမကြိုးစားဘူးတတိယအရွယ်မကြိုးစားပြန်နောက်ဆုံးမှာသူတို့ဘဝကံတရားတွေကအတိတ်ကံတရားကသူတို့ဘဝကိုဖြစ်စီလိုက်တယ်ကုသိုလ်ကံကိုကံနဲ့မဆင့်ပဲနဲ့ တရောင်းစားဖြစ်နေတဲ့จิตအာနန္ဒจิตအာနန္ဒတဲ့ဒီကံဤဒီကံကိုအထင်ကြီးပြီးနေတဲ့ဂျိုးကြငှက်အိုလိုပဲဂျိုးကြငှက်ကြီးတကောင်ဟာဒီကံဤဒီကံမိပြီးတော့ဟာဒီကံနဲ့ငါးဒီစားမယ်ရေတသောလို့ငါတွေပြီးပြီအရွယ်ကလည်းကောင်းလို့ရှိမှာ ဟာအဲ့ဒီရေကန်ထဲမှာပင်လင်းစားလိုက်တောင်းလိုက်မြူလိုက်ပေါ်နေပြောင်းနေတာတဖြည်းဖြည်းနဲ့ရေကန်နွေရသည်ကြောင့်ရေခမ်းလာတာပေါ့ ခန်းလျှောက်လာတဲ့အခါမှာ သူ့ကအတောင်းကလည်းကျိုးလာပြီအတောင်းတွေကလည်းကြွက်လာပြီပြန်လို့လည်းမရတော့ပြန်ဖို့ရှိမရှိလိုက်ဘူးပြန်သန်းလို့ရတဲ့အခါ မပြန်သန်းပါပဲနဲ့ရှင်သာအနန္ဒာတဲ့ချိုးကြငှက်အိုကြီးဟာ အတောင်ကျိုးတဲ့ဂျိုးကြငှက်နဲ့အဲ့ဒီရေကန်ကိုမမောပြီးငါးတွေမမောပြီးတော့သူ့တယောက်တည်းစားရမယ်ဆိုခဏလောက်ဟိုကငါးတွေမှာ အင်းကြီးကန်းတွေကြီးတွေရောဒီခွေးတွေရောဟိုကလာစားဒီတာသူရေခမ်းလိုက်တကသူပြန်လို့မရတော့မြေခွေးအစားခံရတော့အတောင်ကျိုးတဲ့ဂျိုးကြငက်အိုကြီးတို့ပဲတဲ့ဟောဒီဇနီးမောင်နှံတို့သည်ကုသိုလ်ကောင်းမှုတွေဘာမှမရှိပါဘဲနဲ့ဘဝဆုံးချုံသွားပြီအจิตအနန္ဒာငါဘုရားစကားလဲနားမတော့သူတို့မှာနားကလဲမျက်စိကလဲမုံတိမုံတုံ နားကလည်းတရားစကားကိုနားမထုံတတ်တော့ဘူးနာဘာကြမဘယ်ငါလို့မရဘူးကုသိုလ်ကံကောင်းတဲ့အချိန်မှပြန်တန်းလို့ရတဲ့အခါပြန်နေတယ်အရွယ်ရှိနေတယ်တုံးလို့ရနေသေးတယ်ခိုင်းလို့ရနေတဲ့ခန္ဓာကိုယ်ကြီးကို သုံးလို့ခိုင်းလို့ရတဲ့ခါမှာသီလနဲ့ပတ်သက်ပြီးခိုင်းပြီးသမာဓိပညာဆိုသီလသမာဓိပညာအရှိခံထားပြီးတော့ဒါနသီလဘာသမထဘာဝနာအရှိခံထားပြီးဝိပဿနာဉာဏ်တို့ဖြင့်ဒီယုတ်ဒီနာဒီခန္ဓာ၅ပါးယုတ်နာဓမ္မသင်္ခါရတရားတို့ဤကြိမ်မှန်များစွာဖြစ်ပြီးပြည့်စည်တဲ့ဒုက္ခသစ္စာမြင်အောင်ကြိုးစားနိုင်ကြပါစေအပယ်လေးပုံရောက်စေနိုင်သော သမုဒိယသစ္စာကိုပဲမေဃသစ္စာပွားများလို့နိရောဓသစ္စာဒီသောကံတဲ့ဘက်ကိုကောင်းစွာမသွေ လန့်တဲ့နိုင်ကြပါစေကုန်တည်းကဲကုသိုလ်တရားတွေရင်ဝယ်ပိုင်းမိတလောကလုံးကိုမေတ္တာကမ္မထံစီပြန်းကြမယ်ထေယမညာတရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်းလည်းငင်းရှမ်းသာ အာဝယမမြာတရဝချမ်းသာကိုယ်စိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်းလည်းငင်းချမ်းသာကြပါစေအနန္တစေကြဝလာမြာတရဝချမ်းသာကိုယ်စိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်းလည်းငင်းချမ်းသာကြပါစေ တရားဟောတရားနာမြတ်တော်ဝါချမ်းသာကိုစိတ်မြဲကြပါစေဘယ်ကင်းဘေးတွေရှင်လည်းငင်းချမ်းသာကြပါစေကိုယ်စိတ်နှဖျားဘေးရန်ကွာကြမ်းမာကြပါစေကိုယ်စိတ်နှဖျားချမ်းသာကြပါစေဒါနှလုံးကိုယ်စီသုံးရှင်ပြုံးကြပါစေ မေတ္တာယံသူဒေါသမုဘူကင်းပါစေမေတ္တာရေခြင်းကိုယ်စီဖြန့်အေးချမ်းကြပါစေခန္ဒီနှလုံးကိုယ်စီသုံးရွှင်ပြုံးကြပါစေတို့မေတ္တာစွမ်းကဝလွန်အေးချမ်းကြပါစေတို့မေတ္တာစွမ်းကဝလွန်ငြိမ်းချမ်းကြပါစေ ဤသောပြုရညပုံညကြောင့်အမတခေမံဤနိဗ္ဗာန်ကိုဧကံဒုလျှောက်ရောက်စေသောယနေ့ယခုအာဒုသမြပြုပြုသမြမြတ်ဘာဂကိုနိဗ္ဗဆရာမြို့သားနှင့်ကိုမာစောင့်ကြရောင်းနကအရင်စား၍ ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှရှိရှိသမျှဝိနည်းတို့ရကြပါစေပေငါဝေသည်မြာတွေသာဓုခေါ်စေသောကုသိုလ်အမြတ်မြတ်မြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုဒ္ဓအသောမေတ္တာနှင့် ကျွန်ုပ်တို့အာထုံရသောကုသိုလ်မန္တမြတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကုသိုလ်မြတ်မြတ်မြတ်ယူတော်မူကြပါကုန်လောပရိယာသူတော်ကောင်းတို့ဩတအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသော ကုသိုလ်မှန်သမျှတို့ကိုဝန္တာစွာဖြင့်သာဓုသာဓုသာဓုကုသိုလ်မြတ်မြတ်အမြတ်ယူတော်မူကြပါကုန်တော်အရိယာသူတော်ကောင်းတို့ဘုဒ္ဓအသောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလောယရဏစံတမြကဲ့သို့အေချမ်းသာယာရှိကြ၍ပိစုပန်တကွေကိုစီကိုငှတရားထုတွေ့ကြပါစေသူတော်ကောင်းတရားထုဖြင့်ပျော်မွေးနိုင်ကြပါစေကျေးဇူးတင်ပါတယ်ဖခင်ရှင်ဖခင်ကျမ်း